အခန်းကြီး16အငယ်1မှ6အာဗျံဤမယားစာရဲ၌တားဖွာခြင်းမရှိသဖြင့်အေဂုတုပြည်သူဟာဂရအမည်ရှိသောကျွန်မတယောက်ရှိသည်ဖြစ်၍စာရဲက အကျွန်ုပ်အားတားဖွာရသောအခွင့်ကိုဒါဝရဖျားပေးတော်မမူအကျွန်ုပ်၏ကျွန်မထံသို့ဝင်ပါလော့သူအားဖြင့်အကျွန်ုပ်သည်တိဆောက်ခြင်းရှိကောင်းရှိပါလိမ့်မည်ဟု အာဗျံအားပြောဆို၍အာဗျံသည်စာရိတ်စကားကိုနားထောင်လေ၏ ထိုသို့အာဗျံသည်ခါနာန်ပြည်၌ဆယ်နှစ်နေပြီးမှအာဗျံဤမယားစာရဲသည်မိမိဂျုံမှအေဂရုပြည်သူဟာဂရတ်ကိုယူ၍မိမိခင်မွန်းအာဗျံသိမ့်ပိုက်စေဖို့အနှင်းလေ၏အာဗျံသည်လည်းဟာဂရတ်ထံသို့ဝင်၍ဟာဂရတ်သည်ပရိသရေဆွဲလေ၏ဟာဂရတ်သည်မိမိတွင် ပရိသရေဆွဲနေကြောင်းကိုသိလျင်မိမိတခင်မကိုမထီမဲ့မြင် ပြုလေ၏စာရဲကလည်းအကျွန်ုပ်ခံရသောအပြစ်သည် ကိုရော့ခေါင်းပေါ်၌တည်ရှိပါစေအကျွန်ုပ်၏ကြုံမကို ကိုရော့ရင်ခွင်၌အကျွန်ုပ်အနှင်းပါပြီသူသည်ကို၌ပရိသေဆွဲနေကြောင်းကိုသိလျင်အကျွန်ုပ်ကို မထီမဲ့မြင်ပြုပါသည်တကားသာဝရဘုရားသည် အကျွန်ုပ်နှင့် ကိုရော့အမှုကို စီရင်တော်မူပါစေသောဟု အာပြန်အားဆိုလေ၏အာပြန်ကလည်းတင်း၏ကြုံမသည်တင်း၏လက်၌ရှိ၏သူ၌ပြုကျင်သမျှပြုပါလောဟု စာရဲအားပြန်ပြောလင် စာရဲသည် ကျွန်မကိုညှဉ်းဆဲသဖြင့်ကျွန်မသည်သခင်မထံမှထွက်ပြေးလေ၏အငယ်9မှ16ထာဝရဘုရား၏ကောင်းကင်တမန်သည်ရှုရမြို့သို့တွားရာတောလန်း၌ရှိသောစမ်းရည်တွင်နာမှာဟာဂရကိုတွေ့လျင်စာရဲကျွန်မဟာဂရအဘယ်ကလာသနည်းအဘယ်ရသို့တွားမည်နည်းဟုမေးတော့ကျွန်မသည်သခင်မစာရဲထံမှ ပြေးလာပါသည်ဟု ဆိုလေ၏ဒါဝရဖျား၏ကောင်းကင်တမန်ကလည်းသင်၏တခင်မထံသို့ပြန်၍သူ၏အုပ်ဆိုးခြင်းကို ခံလို့ဟု အမိန့်ရှိ၏တပန်းဒါဝရဖျား၏ကောင်းကင်တမန်ကသင်၏အမျိုးအနွယ်ကိုမရေတွက်နိုင်အောင်ငါအလွန်များပြားစေမည်ဟု၍၎င်းသင်သည်ကိုဝန်ဆောင်သည်ဖြစ်၍သားယောက်ျားကို ဖွားမြင်လိမ့်မည်ထိုသားကိုဣရှမေလအမည်ဖြင့်မှဲ့ရမည်အကြောင်းမူကားသာဝရဖျားသည် သင်၏ဆင်းရဲဒုက္ခကို ကြားသိတော်မူပြီ။သူသည် လူရိုင်းဖြစ်လိမ့်မည်။လူအပေါင်းတို့ကိုရံဘက်ပြုလိမ့်မည်။သူကိုလည်းလူအပေါင်းတို့သည်ရံဘက်ပြုကြလိမ့်မည်။မိမိညီအကိုအပေါင်းတို့၏အပါ၌နေရလိမ့်မည်ဟု၍၎င်း မွဲ့ဆိုလေ၏။ထိုသို့မိမ့်မွဲ့တော်မူသောဟာရဖျားကိုအာတောဧလယောဟုသောအမည်ဖြင့် ခေါ်ဝေါ်၍ငါကိုမြင်တော်မူသောသူကိုဤရ၌ပင် ငါဖူးမြင်ရသည်တကားဟု ဟာဂရဆိုလေ၏။ထိုအကြောင်းကိုအစွဲပြု၍ထိုရေတွင်းကိုဘေရလဟဲယောဟုသမုတ်လေ၏။ကာဒေရှမြို့နှင့်ဘေရက်မြို့၏စัจ जा မှရှိသည်။ထိုနောက်ဟာဂရသည် အာပြန်အားသားကိုဖွားမြင်၏။အာပြန်လဲဟာဂရတွင်မြင်သောသားကိုဣရှမေလအမည်ဖြင့်မှဲ့လေ၏။အာပြန်သည်သားဣရှမေလကိုဟာဂရဖွားမြင်သောအခါအသက် 雪山壮丽，喜得哩。